သက်တာလောနိဩဝါဒစာပရမဆောင်ခန်းကြီးနှင့်အငယ်1မှ8ဤကိုယ်တို့ငါတို့သည်တင်တို့အထဲသို့ဝင်ခြင်းမှုသည် အချင်းဤမဖြစ်ကြောင်းကိုတင်တို့သည်ကိုယ်တိုင်သိကြ၏တင်တို့သိကြသည်နှင့်ညီငါတို့သည်ဖိလိပ္ပိမြို့၌ဆင်းရဲခြင်းနှင့်ညှင်းဆဲခြင်းကို ခံပြီးမှဘုရားသခင်ကိုအမိပြု၍ကြီးစွာသောတိုက်လှန်ခြင်းနှင့်တကွ ဘုရားသခင်၏ဧဝံဂေလိတရားကိုသင်တို့အားရဲရင်စွာ ဟောပြောကြ၏ငါတို့သည်မှားယွင်းခြင်းညှဉ်းညူးခြင်းလှည့်ပြားခြင်းအပြင်သင်တို့ကို တိုက်တွန်းသွေးဆောင်ကြသည်မဟုတ်ဧဝံဂေလိတရားကိုစောင့်ထိုက်တော်သူဟုငါတို့ကိုဘုရားသခင်လက်ခံတော်မူသည်နှင့်အညီလူကိုနှစ်သက်စေကဲ့သို့မဟုတ်ငါတို့စိတ်နှလုံးကိုစစ်ကြောစုံစမ်းတော်မူသောဘုရားသခင်ကို နှစ်သက်စေတကဲ့သို့ ဟောပြောကြ၏အဘယ်သို့နည်းဟုမူကား သင်တို့သိကြသည်နှင့်ညီငါတို့သည်ချော့မော့သောစကားကိုတခါမျှမသုံး၊ဝှက်ထားသော လောဘစိတ်အလျှင်းမရှိကြောင်းကိုဘုရားသခင်သည်ငါတို့သက်သေဖြစ်တော်မူ၏။ထိုမှတပါးခရစ်တော်၏တမန်တော်ဖြစ်၍လေးသောဝန်ကို တင်ပိုင်သော်လည်း၊လူပေးသောဘုန်းအသရေကိုသင်တို့တွင်မရှာ၊အခြားသောသူတို့တွင်လည်းမရှာဘဲသင်တို့တွင်ဖြည်းညှင်းစွာပြုကြ၏။သင်တို့ကိုချစ်သောကြောင့်နို့ထိန်းသည် မိမိသူငယ်ကိုကျွေးမွေးပြုစုသကဲ့သို့ ငါတို့သည်သင်တို့ကိုနှမျောစုံမဲ့ခြင်းနှင့်တကွဘုရားသခင်၏အင်္ဂလိတရားကို မျှမကကိုယ်အသက်ကိုပင် ပေးခြင်းသောစေတနာစိတ်ရှိကြ၏အငယ်9မှ12ညီကိုတို့ငါတို့သည်ပင်မန်းစွာလှုပ်ဆောင်၍ကြိုးစားအထုတ်ကြောင်းကိုတင်တို့မှတ်မိကြ၏တင်တို့တွင်တယောက်ကိုမျှမတောက်ရှက်ခြင်းငါငါတို့သည်နေညံ့လှုပ်ဆောင်လျက် ဘုရားသခင်၏အင်္ဂလိတရားကိုတင်တို့အားဟောပြောကြ၏မိမိနိုင်ငံတော်နှင့်ဘုံတော်တဲသို့တင်တို့ကို ခေါ်သွင်းတော်မူသောဘုရားသခင်နှင့်အထိုက်အလျောက်တင်တို့သည်ကျင့်ဆောင်စေခြင်းငှာအဖသည်မိမိသားတို့ကိုပြုတကယ်သို့ငါတို့သည်တင်တို့ရှိသည်မြတ်ကိုအဘယ်သို့တိုက်တွန်းတွေးဆောင်၍မှားထားသည်ကိုတင်တို့သိကြသည်နှင့်ညီယုံကြည်ခြင်းသို့ရောက်သောတင်တို့တွင်ငါတို့သည်အဘယ်သို့ တန်ရှင်းဖြောင့်မတ်လျက်အပြစ်တင်ခွင့်နှင့်ကင်းလွတ်လျက်နေကြသည်ကိုသင်တို့သည်တက်တည်ဖြစ်ကြ၏ဘုရားသခင်သည်လည်းတက်တည်ဖြစ်တော်မူ၏အငယ်73မှ76ငါတို့ဟောပြောသောဘုရားသခင်၏နှုတ်ပတ်တရားကိုတင်တို့သည်ခံယူကြသောအခါလူ၏နှုတ်ထွက်စကားကိုမခံယူဘဲဘုရားသခင်၏နှုတ်ပတ်တော်အမှန်ဖြစ်သည်နှင့်အညီယုံကြည်ခြင်းသို့ရောက်သောတင်တို့အထက်၌ ပြုပြင်သောဘုရားသခင်၏နှုတ်ကပတ်တရားကိုခံယူကြသည့်အကြောင်းအရာကိုငါတို့သည်ထောက်၍ဘုရားသခင်၏ကျေးဇူးတော်ကိုအစဉ်မပြတ်ချီးမွမ်းကြ၏အဘယ်သို့နည်းဟုမူကားယူဒပြည်၌ယေရှုခရစ်၏ဘာသာကို ခံယူသောဘုရားသခင်၏တင့်ဝင်သူတို့သည်ယူဒလူတို့လက်မှဆင်းရဲခံရသကဲ့သို့ညီကိုတို့တင်တို့သည်မိမိတို့အမျိုးသားချင်းတို့လက်မှ ထိုနည်းတူခံရသောအဖြစ်ယူဒပြည်၌ရှိသောတပည့်တော်ကဲ့သို့ သောသူဖြစ်ကြ၏ယူဒလူတို့သည်တခင်ယေရှုမှဆက်၍ပရောဖက်များကိုအသေးတတ်ကြပြီငါတို့ကိုလည်းညှင်းဆဲကြပြီဘုရားသခင်၏အလိုတော်သို့မလိုက်ခတ်သိမ်းသောလူတို့နှင့်ဆန့်ကျင်ဘက်ဖြစ်ကြ၏တပားမျိုးသားတို့သည်ကယ်တင်ခြင်းသို့ရောက်စေခြင်းငှာငါတို့သည် ဟောပြောကြသည်ကိုထိုသူတို့သည်စီးတား၍မိမိတို့အပြစ်ကို အစဉ်ပြည့်စုံစေကြ၏သူတို့အပေါ်၌ အမျက်တော်သည်အကုန်အစင်ရောက်ရ၏။19ညီအစ်ကိုတို့၊ငါတို့သည်စိတ်နှလုံးအားဖြင့်မဟုတ်၊ကိုယ်အားဖြင့်သာသင်တို့နှင့်ခဏကွာသည်ရှိသော်၊သင်တို့မျက်နှာကိုမြင်ခြင်းငှါအလွန်လွမ်းသောစိတ်နှင့်သာ၍ကြိုးစားအားထုတ်ကြ၏။ထိုကြောင့်၊ငါပေါလုသည်သင်တို့ရှိရာသို့လာခြင်းငှါနှစ်ကြိမ်မြောက်အောင် အလိုရှိသော်လည်း၊စာတန်သည်ဆီးတားလေ၏။ ငါတို့မျောလင့်ခြင်းအကြောင်းဝမ်းမြောက်ခြင်းအကြောင်းဝါကြွားခြင်းဤဥယျာတဖူကားအဘယ်သို့သော အကြောင်းရန်ဤငါတို့သခင်ယေရှုခရစ်ကြွလာတော်မူသောအခါရှေ့တော်၌သင်တို့သည် ထိုသို့သောအကြောင်းအရာဖြစ်ကြသည်မဟုတ်လောသင်တို့သည်ငါတို့၏ဘုံတရေငါတို့၏ဝမ်းမြောက်ခြင်းအကြောင်း ဖြစ်ကြသည်